တိရောဂုတ်တေစုဒိဋ္ဌံတိသန္တိစိင်္ဃာတကေစုကြာဒွါရဘာဟာစုဒိဋ္ဌံတိအာဂန္တဝါနာစကံကရံပဟုတေအာနာပါနာမိခကြဘောရေဥပါတိတေနာတေသံကောကြည်စရတိသတ္တနံကာမပัจจယာ ဧဝံတရံတိညာဒီနံယေဟွန်တိအနုကံပကသုကျင်ပဏိတံကာလေနကပိယံပါဏဘောဇနံဣဒံဝောညာဒီနံဟောတုသုခိတာဟွန်တုညာတယော တေကြတထသမာခန္ဓဝါညာတိပေတာသမာကတာပဟုတေအာနာပါဏံမိ စကကြံအနုမောဒရေ ကြည်ရန်ជីဝံဒီနောညာဒီရေသာဟေတုလဘာမစေအမာကံကြကတာပူဇာဒါယကကြအနိခလာ နာဟိတထကစီအထိဂောရခိတာနဝိယတိဝနိကြ ယာတိစီနာတိဟိရံယေနကယာကယံဤတော့ဒိနေနယာပင်တိပေတာကာလကတာတဟိံဩနမေဥဒကံဝုထံယထာနေနံဘဝတတိဧဝမေဝံဤတော့ဒိနံပေတာနံဥပကပတိ ယထာဝါရိဝဟာပုရာပရိဘူရံတိသာကရံဧဝမေဝံဤတော့ဒိဏံပေတာနံဥပကပတိအဒါစီမေအကာစီမေညာတိမိတ်တာသခာကြမေပေတာနံဒက္ခိနာဓာကြပုဗ္ဗေကတမနုစရံ နာယိရုံနာဝါသောကောဝါယာကြံညာပရိဒေဝနာနာဒံပေဒါနာမထာယဧဝံဒိဋ္ဌံတိညာတယောအယံကြခောဒက္ခိနာဒိနာသံဃာမိသုပ္ပဒိဋ္ဌိတာဒီကရတံဟိတာယသဌာနာသောဥပါကပတိ သောညာတိဓမောကြအယံနိဒာစီတော်ပေဒါနာပူဇာကြကတာကုလာရာဗလံကြဘိက္ခုနာမနုပါဒိဏံတုံမေဟိပုံညာပသုတံအနဘကံတိတိရောဂုတ်တာသုတ်တံ Thank you.